ရှင်ရကုတ်ဩဝရစာအခန်းကြီး9အငယ်1မှ6အချင်းတတိတကြွေတို့ယခုလာကြတင်တို့အပေါ်၌ရောက်လက်တန်သောဆင်းရဲဒုက္ခဝေဒနာကြောင့်ငိုကြွေးအဟိကြတင်တို့ဥစ္စာပစ္စည်းသည် ပုပ်ဆက်လျက်ရှိ၏အဝတ်ကိုလည်းပိုးကိုက်စားလေပြီရွှေငွေလည်းအခြေတက်၍ပြက်ကုန်ပြီထိုအခြေသည်တင်တို့တစ်ဖက်၌တက်တည်ဖြစ်၍ မိကဲ့သို့တင်တို့အသားကိုစားလိမ့်မည်နောက်ဆုံးသောနေ့ရက်ကာလဖို့ဘန္နာကိုစီးပူးကြပြီတကားနားထောင်ကြတင်တို့လေခွက်၌ရိတ်တော်သူတို့ကိုလှည့်စား၍အခမပေးဘဲနေသောကြောင့်ထိုအခသည်ကြွေးကြော်လေ၏ရိတ်တော်သူတို့၏အော်ဟစ်ခြင်းအတန်သည်လည်းကောင်းကင်ဘူကြီးရှင်ဒါဝရဖျား၏နားတော်တဲသို့ ဝင်လေပြီတင်တို့သည်မြေကြီးပေါ်မှ ကာမဂုဏ်ခံစား၍အလွန်ပျော်မွေ့ကြပြီ။သတ်ရသောနေ့၌ကဲ့သို့မိမိတို့နှလုံးကိုမွေးမြူကြပြီ။ဖြောင့်မတ်သောသူကိုအပြစ်စီရင်၍ကွပ်မျက်ကြပြီ။သူသည်လည်းသင်တို့ကိုမဆီးတား။ထိုကြောင့်ညီအစ်ကိုတို့၊သခင်ဘုရားကြွလာတော်မူသည်တိုင်အောင်သည်းခံလျက်စောင့်နေကြလော့ အကယ်၍လဲလုသောသူသည် အရင်မိုးနောက်မိုးကိုရသည့်တိုင်အောင် အဖိုးထိုက်သော မြေအသီးကိုတီးခံလျက်စောင့်နေ၍မျော်လင့်တတ်၏။တင်တို့သည်လည်းတီးခံလျက်စောင့်နေကြလော့။ကိုယ်စိတ်နှလုံးကိုမြဲမြံစေကြလော့။သခင်ဖျားကြွလာတော်မူသောအချိန်ရောက်လူနီးပြီ။ညီကိုတို့စစ်ကြောစီရင်ခြင်းနှင့်ကင်းလွတ်မိအကြောင်းအချင်းချင်းငင်းခုန်ပြစ်တင်ခြင်းကိုမပြုကြနှင့် တရားစီရင်ပိုင်သောသူသည်တကားနာမှာရှိတော်မူ၏။ငါညီကိုတို့သာရဖျား၏နာမတော်ကို အမိပြု၍ဟောပြောသောပရောဖက်တို့သည်ဆင်းရဲဒုက္ခတွေ့ခြင်းတီးခံခြင်း၏ပုံသက်တွေကို ပြကြပြီဟု မှတ်ကြလော့။တီးခံနိုင်သောသူတို့သည် မင်္ဂလာရှိသောသူဟု၍ငါတို့သည် ခေါ်ကြ၏။ယောဘသည်တီးခံကြောင်းကိုတင်တို့ကြားရကြပြီ ထာဝရဘုရားသည်မိမိအမှုကို လက်စသတ်တော်မူရာမှာအလွန်သနားစုံမက်တော်မူကြောင်းကိုလည်းသိမြင်ရကြပြီ။12ငါ့ညီအစ်ကိုတို့၊ခပ်သိမ်းသောအမှုအရာတို့တွင်ကျိန်ဆိုခြင်းကိုသာ၍ရှောင်ကြလော့။ကောင်းကင်ဘုံကို တိုင်တည်၍မကျိန်ကြနှင့်။မြေကြီးကိုတိုင်တည်၍မကျိန်ကြနှင့်။ထိုမှတပါးအဘယ်အကျိန်အားဖြင့်မျှမကျိန်ကြနှင့်။ အပြစ်စီရင်ခြင်းနှင့်ကင်းလွတ်မည်အကြောင်းသင်တို့စကားမှာ ဟုတ်တီကိုအဟုတ်မဟုတ်တီကိုမဟုတ် ဖြစ်စေကြလော့။သင်တို့တွင်ဆင်းရဲခံရသောသူရှိလျင်ဆုတောင်းစေ၊ရွှင်လန်းသောသူရှိလျင်ဆာလံတီခြင်းကိုဆိုစေ၊နာသောသူရှိလျင်သင်အုပ်တို့ကိုခေါ်၍သူတို့သည်သခင်ဖျား၏နာမတော်ကို အမိပြုလျက် လူနာကိုစီနှင့်လူ၍သူ့အပေါ်မှာဆုတောင်းကြစေ။ ထိုသို့ပြုလျှင်၊ယုံကြည်ခြင်း၏ပဌနာသည် လူနာကိုကယ်ဆယ်၍၊သခင်ဘုရားသည် သူ့ကိုထမြောက် စေတော်မူမည်။သူသည် အပြစ်ပြုမိသော်လည်း၊ထိုအပြစ်ကိုလွှတ်တော်မူမည်။အချင်းချင်းတယောက်နှင့်တယောက် ကိုယ်အပြစ်ကိုဘော်ပြတောင်းပန်ကြလော့။ချမ်းသာရမည်အကြောင်းအချင်းချင်းတို့အဘို့ဆုတောင်းကြလော့။သူတော်ကောင်းဆုတောင်း၍အရှိန်ကြီးသော ပဌနာသည်အလွန်တကိုးပါ၏။ဧလိယသည်ငါတို့ကဲ့သို့ လောကဓံတရား၌ကျင်လည်သောသူဖြစ်သော်လည်း၊မိုဃ်းမရွာမည်အကြောင်းအထူးသဖြင့်ဆုတောင်းသောအခါ၊သုံးနှစ်နှင့်ခြောက်လပတ်လုံးမြေပေါ်သို့မိုဃ်းမရွာဘဲနေ၏။တဖန်ဆုတောင်းသောအခါ၊မိုဃ်းကောင်းကင်သည်မိုဃ်းရွာစေ၏။မြေကြီးသည်လည်းမိမိအသီးကိုသီးလေ၏။ညီအစ်ကိုတို့၊ သင်တို့တွင်တစုံတယောက်သောသူသည်သမ္မာတရားလမ်းမှလွဲသွား၍သူတပါးသည်ထိုသူကို ပြန်စေလျှင်မူကား၊အပြစ်ရှိသောသူကိုမှားယွင်းသောလမ်းမှ ပြန်စေသောသူသည်ဝိညာဉ်ကိုသေခြင်းမှကယ်တင်၍များစွာသောအပြစ်တို့ကို ဖုံးအုပ်တတ်သည်ဟု ထိုသူသည်သိမှတ်စေ။ရှင်ယာကုပ်ဩဝါဒစာပြီး၏။